မနေ့ကပစ္စမနေရနာနဲ့အာဝရဏတွဲပြီးတော့ပြောသွားတယ်အဲ့ဒီနေရနာအယဓမ္မဝဝဌာနရိုးရိုးအခါဆိုလို့ရှိရင်ကုသိုလ်လေးလားအကုသိုလ်လေးလားအပြစ်ကင်းလေးလားမကင်းဘူးလားစသည်ပေါ့လေအဲ့ဒါကိုခွဲခြားစိတ်ဖြာပြီးတော့ တိမင်းနဲ့ဉာဏ်ဓမ္မဝဋ္ဌာဏအရာယူပြီးတော့ဥจิกิจ္ချာဆိုတာကတော့အဲ့ဒါပုံမှာယူမတန်တရားဖြစ်နေတာတွေပေါ့လေမူကွဲနိုင်တာမရေရတာတွေပေါ့ဒါတော့ရိုးရိုးအခါမျိုးမှာနေရဏအာဝရဏဖြစ်ပုံဝိပဿနာအရာမှာတော့ဝိပဿနာကုသိုလ်ဟုတ်မဟုတ်စစ်မစစ် ပိုင်းခြားဆုံးဖြတ်နိုင်တဲ့ဉာဏ်နဲ့အဲဒီဝိပဿနာကုသိုလ်အားအထောက်အကူကျေးဇူးပြုတတ်တဲ့ကုသိုလ်ဟုတ်မဟုတ်စစ်မစစ်ပါပိုင်းခြားဆုံးဖြတ်နိုင်တဲ့ဉာဏ်တွေဟာဉာဏ်တွေသာလေဒီနေရာဌာနပါလူရဲ့ဓမ္မဘောဌာနအနေနဲ့အချုပ်အခြာယူရမှာပါပဲ။ဒါကြောင့် အဲ့ဒီညာနှစ်ပါးတို့ကသာဝိပဿနာအရာမနိယနာတရားလို့မှတ်ရမယ်လို့မနေ့ကပြောသွားပါတယ်အဲ့ဒါဒီနေ့ဆက်လက်ပြီးတော့အဲရှင်းနေရပါပါဝိပဿနာကုသိုလ်မဟုတ်ဟုတ်မဟုတ်ဝိပဿနာကုသိုလ်ကိုအထောက်အကူပြုမပြုဆိုတာတော့ကြားနာယုံဆွေးနွေးယုံ စာကြည့်ုံတွေကမပြီးပြီးမဟုတ်ဘူးလောက်ကြည့်မှလက်ခံနိုင်တဲ့အပိုင်ရောက်ပါတယ်ကွာပထမကြားနာယုံတက်တက်ကတော့သူပြောလူပြောဆိုတော့ပုဂ္ဂိုလ်လိုက်ပြီးတော့လက်မခံနိုင်တာတွေလည်းရှိပါတယ်တကယ်လေးစားတဲ့လေးစားတတ်တဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေကဗောဒီစာပေနဲ့ညှိပြီးတော့ယုတ်တိရှိရှိနဲ့ဗောဒီ ရှင်းပြတယ်ဆိုလို့ရှိရင်တော့ဒါမျိုးကတော့ဖြစ်နိုင်ချက်ပေါ်မှာယုံကြည်မှုကဖြစ်တင်တာမဟုတ်လို့ဒါမျိုးတော့လက်ခံရပါတယ်။ဘာဖြစ်ဖြစ်မဟုတ်နိုင်ရဘူးဆိုပြီးတော့စွန့်ညင်းလို့ရှိရင်တော့ဒါတော့မရပါဘူးဒီမှာ။ယုတ်တိရှိမရှိဒါပထမဆုံးကြည့်ရပါတယ်ဒီမှာ။အခုတိရိစ္ဆာန်ဘာဝနာတရားလက်တွေ့အထုတ်နေကြတဲ့ပုဂ္ဂိုလ်တွေဟိုတုန်းကလည်းပဲ နှစ်ကြိမ်သုံးကြိမ်စပြီးပေါ့အများအထုတ်ခဲ့တယ်ခုလည်းပဲအထုတ်နေတယ်ခိခဲ့ယုံနာနေတယ်တကယ်ရှိအဟုတ်ရှိတကယ်ဖြစ်အဟုတ်ဖြစ်တကယ်ရှိအဟုတ်ရှိနေတဲ့ခိခဲ့ယုံနာနေသူတို့ဖြစ်စေလိုက်ပြီးတော့ရှုလို့ရှုရအောင်ပုံမှာစိတ်ကလေးဟာဆူဆီးမိနေတယ်ခဏကတမာတိတွေအပြည့်လာတဲ့အခါမှာ ရှုစရာတခြားရှုတာတခြားကွဲတာတွေထင်ရှားလာတာဆက်ရှုနေလို့ရှိရင်အစစ်စစ်စစ်စစ်ညာလေးတွေဖြစ်လာတယ်အဲ့ဒီခါမျိုးမှလက်ခံနိုင်ပါတယ်ဒီကတော့အတီးပြည့်ဆုံးဖြတ်နိုင်ပါတယ်အဲ့ဒီမတိုင်မီတော့တေချာတဲ့လူနီးလောက်ဟန်နေပေါ့ဒီကြားနာပြီးတော့ငကောကသူ့လုံးသူ့လုံးနဲ့မွေကွဲနိုင်တဲ့မရေရတဲ့ဥသိကိစ္စတွေကင်းပြောက်ပြီးတော့တတ္တတရားဤအနုနုကြကြဖြစ်ဖို့ သင်ကြားရတယ်အထုတ်တဲ့နည်းတွေကြားနာရတယ်မရှင်းလို့ရှိရင်မေးရတယ်မရှင်းလို့ရှိရင်ပို့ပြီးတော့မှဆွေးနွေးဖို့လိုရတဲ့တော့မှအဲလိုအချိန်ကြီးဖာမှလုပ်ပြီးရင်ရှင်နီးမှနားလည်လာတာပဲအရှင်နီးအမှဖြစ်ပြီဆိုတာပေါ့ဒီဥပဒနာတာကုသိုလ်အစစ်ပဲအဲဒီလိုနားလည်လာတဲ့အခါမှာခုနဓမ္မဝါဝဋ္ဌာနာသဘောလေးဟာညာဟာပေါ့လေ စပြိုလာတော့တာပါပဲဒီဝိပဿနာနေတဲ့မှာကိန်းဒီတမချက်နိယမတစ်ခုရှိပါတယ်အဲ့ဒါကတော့ဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်တယ်ဆိုတာပါကိုယ်ရဲ့ကဖြစ်ပေါ်စေဖြစ်ပေါ်တော့ထင်ရှားပေါ်တဲ့ရှုခွင်းအာယုံတွေကို တတိပညာနဲ့ကပ်ပြီးတော့ရှုရင်ကိုယ်လိုတတိပဌာနီးနဲ့ကပ်ပြီးတော့ရှုလို့ရှိရင်တဘာဝတစ်ခုတော့သိတာပဲတော့ဒီတိုင်းပဲရှေ့ရှေ့ကသူတော်စင်နေလည်းပဲဖြစ်ခိုက်လိုက်ပြီးတော့ရှုလို့တဘာဝတွေအခြေခံအစပြီးတော့အစဉ်စဉ်စဉ်စဉ်သိမြင်ပြီးတော့နောက်ဆုံးရင်းချက်ပြည့်စုံပြီးမညာဖုန်ညာနဲ့နိဗ္ဗာန်မျက်မှောက်ပြုပြီးတော့ ကိုဆင်းရဲမှလွတ်မြောက်သွားကြတာပဲကွာဒါကဘုန်းကြီးအထင်နဲ့ပြောတာမဟုတ်ပါဘူးစာအဆိုလည်းရှိပါတယ်ဘူတံဘူတတော်ပတ္တတိဘူတံဘူတံဆိုတာကဖြစ်နေတာအကြောင်းတိုက်ဆိုင်လို့ဖြစ်နေတာဘုဒ္ဓခေါ်ပါတယ်အကြောင်းတိုက်ဆိုင်လို့ဖြစ်နေတာဆိုရင်ခုနတတိညာနဲ့စိုက်ပြီးတော့ ရှုလိုက်တဲ့အခါမှာပရမတ္ထမျက်မှောက်တွေ့အားဖြင့်ပေါ့လေပစ္စကအနိယဖြင့်လည်းပဲရှိတယ်ပစ္စကအနိယဖြင့်ရှိနေတဲ့တရားလည်းဖြစ်တယ်အကြောင်းကြောင့်လည်းဖြစ်ပေါ်တယ်တတိညာနဲ့စိုက်ရှုလို့ရှိရင်လည်းပဲမျက်မှောက်တွေ့အားဖြင့်လည်းပဲထင်ရှားတယ်အဲ့ဒါမျိုးကိုဘူတခေါ်ပါတယ်တရုတ်ထုတ်ရမယ်ဆိုလို့ရှိရင်ကိုယ်ထဲမှာအခု မာတာပြောတာကြံ့တာနုတာပြီးတော့အရေးပြောတာစိကတာစုထမ်းတာတွေ့တာခဲတာပူတာနှွေးတာအေးတာပေါ့တာတောက်တာတင်တာလှုပ်တာရွတာမြင်တာကြားတာနာနာစားတာထိတာသိတာခံစားတာစားတယ်ဒါရီဘုဒ္ဓကြီးခေါ်ပါတယ်တော့ဒါရီဒါအကြောင်းကြောင့်ဖြစ်ပေါ်လာတဲ့ဟာပဲ ကြောင်းကြောင်းဖြစ်ပေါ်လာတဲ့အားဆိုတတိညာနဲ့စိုက်ကြည့်လိုက်လေရှိရင်လက်လက်ဆက်ဆက်ကြီးပဲပြောင်းပုံပုံရှင်းရှင်းကြီးပဲတွေ့နေတာပဲတော့ဒါပစ္စကတွေ့ပါသင်ရှားပါတယ်လားအဲ့ဒါမျိုးပတ္တပစ္စတိအဲရှုတိရတယ်ရှုမြင်နိုင်တယ်ရှုတိရတယ်ရှုရှုတော့မြင်လာတာပါလေဒီမှာ ဘယ်လိုရှုရမလို့လို့ဆိုတော့ဘုဒ္ဓတော်သူဖြစ်တဲ့အတိုင်းနဲ့ဒါပါပဲသူဟာဖြစ်မာရင်မာတယ်ဆိုတဲ့အတိုင်းပေါ့သူသဘာဝအတိုင်းပဲပြော့ရင်ပြော့တယ်ဆိုတဲ့အတိုင်းပေါ့မူရင်ပူတယ်ဆိုတဲ့အတိုင်းအေးရင်အေးတယ်ဆိုတဲ့အတိုင်းတောက်လို့ရှိရင်တောက်တယ်ဆိုတဲ့အတိုင်းတင်းရင်လည်းတင်းတယ်ဆိုတဲ့အတိုင်းညောင်းရင်လည်းညောင်းတယ်ဆိုတဲ့အတိုင်းပေါ့လေရရင်လည်းရတယ်ဆိုတဲ့အတိုင်းမြင်ရင်လည်းမြင်တယ်ဆိုတဲ့အတိုင်းကြားရင်လည်းကြားတယ်ဆိုတဲ့အတိုင်းပေါ့အဲ့ဒီတိုင်းရှုပါ အဲ့ဒီတိုင်းရှုပါများလို့ရှိရင်သူ့သဘာဝလက္ခဏာတွေသိလာတာပဲပြီးတော့တူညီလက္ခဏာတွေလည်းသိလာတာပဲအဲ့ဒီသဘောတရားတွေဖြစ်ပေါ်ပြီးတော့ကိုယ်ပြောက်သွားဖို့ပေါ်လဲပြောင်းလဲနေဆင်းရဲဖို့ကိုယ်ထဲမှာအတွေ့အကြုံအနေဆုံးခံခဲ့လို့ဒီကုလုံးဒီကုလုံးဟာဆင်းရဲဆုံးဆင်းရဲကြီးတင်ဖို့ပြီးတော့ကိုယ့်အလိုတိုင်း မဖြစ်နိုင်ဘူးပေါ့လေဒီထဲမှာအတ္တမရှိဘူးအတ္တလည်းမဟုတ်ဘူးပေါ့လေတဘာဝတက်တယ်ပဲဆိုတာပေါ့လေချင်းရဆုံးနေလည်းသိလာပါတယ်တဘာအဲ့ဒါဟာဘုဒ္ဓတော်ပစ္စတိပဲတဘာသူဖြစ်တဲ့ရှိတဲ့အတိုင်းချင်းရဆုံးအနည်းအဖြစ်မြင်လာတတ်တယ်ဒီလိုနေရာမှာတခုရှိပါတယ်အဲ့ဒီနေရာမှာဆွဲပြပြီးတော့ဖြစ်ခဲ့ရှုမှတဘာဝမုတ်ချသိနိုင်လေဆိုတာတဘာဝလေးသိဆိုတာဒါပြောတာပါပဲအဲ့တော့မှာဖြစ်ခဲ့ဆိုတဲ့ဟာခိုက်အရာပစ္စုပန် ယုံနာကိုသာဆိုတာအဲ့ဒါလည်းဆက်လက်ပြီးတော့ရှင်းပါမယ်တမဖြစ်ခိုက်ဆိုတာပြစ္ဆုတ်ပံကိုပြောပါပြစ္ဆုတ်ပံဆိုတာလက်ငင်းပူနွေးနေလက်လက်ဆက်ဆက်ရှိတာပြစ္ဆုတ်ပံတရားကိုရှိရတာကတော့ဒါအဓိကထားပြီးတော့ရှိရတာတော့သူအသေးကြတယ်လေပြီးတော့မိမိသူတစ်ပါးမှာတရားတွေဖြစ်နေတယ် သူမမှာသူများမှာဖြစ်တယ်ဟာမသေးကြဘူးကိုယ်မှာဖြစ်တယ်ဟာသေးကြတယ်ပြီးတော့လက်ငင်းပူနွေးလေးဖြစ်စေပြည့်စုံပါလေဖြစ်မိမိတဏ္ဍာမှာအဲပဲဖြစ်စေတော်လည်းပဲဖြစ်ရမယ်ဖြစ်နေတုန်းလည်းရှိရမယ်ဒီမှာဒါလည်းထင်ရှားတာပဲပြီးတော့မျက်စိနာနာနှာခေါင်းရှာကိုယ်စိတ်ခေါ်တဲ့တကပေါက်6ပေါက်ကနေပြီးတော့ဒါလည်းထင်ရှားနေတာပဲဒါကြောင့် တတိပညာနဲ့စိုက်ပြီးတော့ရှုလို့ရှိရင်လွန်ကဲထူးခြားတဲ့ယုံနာတခုမျိုးတော့အာလူတဘာဝအနေအချင်းပါလေမှန်ကန်စွာဝတိမျက်မှောက်သိမြင်နိုင်တယ်ဆိုတာဒါကိုဆိုလိုတာပါအခုအဲ့ဒါကိုယောဂီများလက်တွေ့နဲ့ပြောရလို့ရှိရင် ခုဝမ်းပိုက်ဆိုင်ပြီးတော့ဖောင်းမှုပင်မှုသူတို့ဖြစ်ဆဲလိုက်ပြီးတော့လက်ငင်းရှုမှတ်တဲ့အခါမှာဖောင်းမှုပင်မှုဘူတဖြစ်ပေါ်ပေါ်တယ်ဘူတဖြစ်လာတယ်ဘာနဲ့ဆက်ဖြစ်လာတယ်ဖောင်းမှုဆိုရှုမှုနဲ့ဆက်ဖြစ်လာတယ်ရှုမှုနဲ့ဆက်ဖြစ်တယ်ဆိုတော့ရှုမှုမရှိရင်ဖောင်းမှုဖြစ်နိုင်ဘူးသူဆက်ဆက်ရအကြောင်းလေးတွေပါတယ်ဒါ ဖုံးဆိုရအမှားတော့အပြောပဲသဘောကတော့တောက်လိုက်တင်းလိုက်လှုပ်လိုက်ရွေ့လိုက်ဆိုတာတကယ့်သဘာဝအစစ်တည်းပဲကွာမျက်မှောက်တွေ့အားဖြင့်လည်းအမှန်ထင်ရှားတယ်ဒီကတော့ပိန်မှုဆိုတာလည်းပဲလေထုတ်လိုက်တာလေထုတ်မှုနဲ့ဆက်ပြီးတော့ပိန်မှုဖြစ်လာရော့သွားတာလှုပ်လှုပ်ရှားရှားဖြစ်သွားတာဝင်လာတယ်ဒါလည်းပဲသစ္စာရအကြောင်းနဲ့ဆက်ဆက်ပြီးတော့ဖြစ်ပြီးတော့မျက်မှောက်တွေ့အားလည်းပဲထင်ရှားတယ်ကွာ အဲ့ဒါဗုဒ္ဓအစစ်ပဲနောက်တစ်ခုကတော့ဘုန်းကြီးတို့အခုယောဂီတွေနားထဲမှာအတန်ကြာကြာနေဘုန်းကြီးတို့ပြောတဲ့အတန်ဝရကကြီးပြောတဲ့အတန်တန်နေရောက်နေပါတန်နေရောက်နေကြားနေတာပဲကြားမှုလေးတွေဖြစ်နေတာပဲဒီတန်လေးတွေနားထဲစက္ကစက္ကရောက်နေစက္ကစက္ကကြားနေတာပဲနားထဲမှာလည်းပဲဆုံတွေ့တဲ့သဘောလေးတွေ ကိုနှိမ့်ချိုက်လို့ရှိရင်လည်းပဲကြားရတာကောင်းတာလေးပေါ့ဒါလေးတွေသင်ရှားနေတာပဲကွာကြားသိတာရယ်ကြားတွေ့တာကြားခံစားတာရယ်ဒါရယ်ဒါအကျိုးတရားတွေပဲအကျိုးတရားလို့မြည်ဒီမှာအကြောင်းမကင်းနိုင်ဘူးဘာလဲဒီအကြောင်းကအတန်လှိုင်းအတန်လှိုင်းအတန်လှိုင်းကနာအကြည့်တဲ့မှာလာပြီးတော့တိုက်ခိုက်ပေါ်နေတယ် ကြားရတဲ့တန်ကအတိတ်တကြားရဌာနအခန္ဓာဒီအတိတ်နဲ့အခန္ဓာရှိနေလို့ကတော့ကြားသိတဲ့သဘောကြားတွေ့တဲ့သဘောကြားခံစားတဲ့သဘောဒါလေးတွေရှိနေတာပဲဒီမှာအဲ့ဒါဘူတပဲအတိတ်ဖြစ်တဲ့တန်ကလည်းပဲဒီမှာပြောနေတော့စိတ်ကြောင့်ဖြစ်နေတာလေဒီမှာဒါလည်းထင်ရှားတယ်ပြီးတော့နားကလည်းပဲရှေ့အတိတ်ကံအရင်ခံပြီးတော့အခုစိတ်ဥဒ္ဓအာဟာရ လောလောဆယ်စိတ်ကူရာဟာရအထောက်ပံ့တဲ့သူဆက်လက်ရှင်သန်နေတာပဲဒါလည်းထင်ရှားတယ်တော့အကြောင်းလေးတွေရှိတယ်ဒီမှာမူလအကြောင်းလေးအခုအနိကအကြောင်းလေးတွေဒါတွေရှိနေတယ်မှာအဲ့ဒါလိုအကြောင်းတိုက်ဆိုင်ညီညွတ်မှဖြစ်ပေါ်တဲ့သဘောဘူတမျက်မှောက်တွေအားဖြင့်စိုက်ပြီးတော့လေ့လာလို့ရှိရင်ကြားစေခဏပါတေချာဆုစိတ်မှတ်လို့ရှိရင်နားထဲမှာတိုက်ခိုက်ပေါ်တဲ့ အတိုက်တအတန်နိုင်ကိုသိနိုင်တယ်သူသဘောလက္ခဏာဒီမှာတိုက်ခိုက်ပြီးတော့ပေါ်နေတာပဲဆိုတာပေါ့လေကြာရဌာနနာအကြည့်တက်ကိုလည်းသိနိုင်တယ်သိဖို့ကတော့အော်ဒီကနေကြာကြာနေတယ်ကြားမှုရဲ့တရားဌာနသဘောဆောင်နေတယ်ဆိုတာဒါကြာရဌာနအတိုက်တခန္ဓာကိုသိသွားတာပဲဟွန်းပြီးတော့ကြားနေတယ် အတန်နဲ့နာပေါင်းစုံပြီးတော့ကြားနေတယ်နားထဲမှာဟိုမှာကြားတဲ့အတန်နဲ့ခန္ဓာကြာတိမှုနဲ့ဆုံတွေ့နေတယ်နားထောင်လို့ကောင်းတယ်နားထောင်လို့မကောင်းဘူးစသည်ပေါ့လေအတိုက်တဲ့အခန္ဓာဝိတ္တတိဟာတတ္တဘာဝအနေနဲ့စိုက်ကြည့်လို့ရှိရင်အဲ အကြောင်းကျိုးဆက်ပြီးတော့စိုက်ကြည့်လို့ရှိရင်မျက်မှောက်တွေ့ဖြစ်နေတာပဲဒီမှာအဲ့ဒါဒီဘုဒ္ဓတွေခေါ်ပါတယ်ဒီမှာဖြစ်ခိုက်ပြစ္ဆုတ်ပန်ဆိုတာအဲ့ဒီစကားနဲ့ကလွန်ပြေးတဲ့အတိတ်မဟုတ်ဘူးဆိုတဲ့အတိတ်ပဲမဖြစ်သေးတဲ့အနာကဒါလည်းမဖြစ်ဘူးလို့ဆိုတာမိမိတန်တာလို့ဆိုတဲ့ဖြင့်သူတော်ရဲ့တန်တာအပြင်ပပါဒါ မဟုတ်ဘူးလို့ဆိုရမရှိပါဘူးလို့ဆိုရတယ်မှာတည်ကြတဲ့ဟာကိုဘုရားကညွှန်ကြားပါတယ်လက်ငင်းလည်းဖြစ်နေတယ်ကိုယ်တဏ္ဍာမလည်းဖြစ်နေတယ်မျက်စိအစရှိတယ်ဓဝါ၆ပါးမှာလည်းပဲထင်းလင်းလင်းလင်းနဲ့ဖြစ်နေတယ်ဒါတည်ကြတဲ့တော့တည်ကြတဲ့ဟာကိုမြတ်စွာဘုရားမိန့်ကြတာပါဓမ္မဥပမာပြထားပါတယ်တရားစီလက်ဆဲမှာတည်ကြစွာကြည့်လို့ရှိရင် အဲ့ဒီတရားရှိကိုလေယဌာနပုံသဏ္ဍာန်နဲ့အတူပေါ့ဗျမမကံကသိနိုင်တယ်လင်းသွားတဲ့တရားရှိရဲ့သဘာဝအဲ့ဒီတရားရှိရောကအမှောင်ကိုဖြောက်လိုက်တဲ့သူရဲ့လှုပ်ဆောင်တဲ့ကိစ္စနဲ့လင်းပုံလက်ပုံလေးပေါ့ကိုကိုလေးကောက်ကောက်ကလေး၃ရောက်၄တောင်စသည်ဝိုင်းဝိုင်းပေါ့လေနင်မှုချင်းရအဲ့ဒါလို့ အလင်းသဘာဝအလင်းကအမှောင်ကိုပဲဖြောက်တဲ့လုပ်ငန်းကိစ္စနဲ့လင်းမှုအရှင်းရလေးတစ်ခုခုသိသွားမယ်တစ်ခုသိသွားလို့ရှိရင်တော့လျှက်စင်သိတာပဲကွာအဲ့ဒီသဘောမျိုးပါပဲအဲ့ဒါလို့မဟုတ်ဘဲနဲ့လျှက်စင်ပြတ်တဲ့နောက်မှာကြည့်ရှုရင်တော့လက်ရဌာနကိုလည်းမသိနိုင်ဘူးမျက်စိပြက်ပုံကိုလည်းမသိနိုင်ဘူးမျက်စိပြက်ပုံဆိုလို့ရှိရင်အထူးပြောစရာမရှိတော့ဘူးထို့အတူပဲ ရှက်စီမလက်ခင်ကကြိုတင်ပြီးတော့လေမိသည့်နေကအဲဘယ်နေရာကဘယ်လိုလက်လာလိမ့်မယ်လို့မှန်းဆလို့ရှိရင်တော့အဲဒီမှန်းဆတာတည်းဖြစ်ချင်းမှဖြစ်မှာတမတိကြဘူးဧကမဟုတ်သူအနေကမယ်အဲ့ဒီဥပမာတိုင်းပါပဲအတိတ်အနာဂတ်ယုံနာတရားတွေကမမကံကမသိနိုင်ပါဘူး ပြစ္ဆုတ်ပံကတော့တေးကြတဲ့ခုလက်ငင်းပူနူးနေဖြစ်နေတယ်မင်္ဂစွာသိနေတယ်ပြီးတော့ကိုယ်တဏ္ဍမှာလည်းပဲတေးကြတဲ့ဟာလည်းဖြစ်တယ်သူဘတဏ္ဍမတေးကြဘူးဒါကြောင့်အတိတ်အနာကတရားများသူတော်ဘာတဏ္ဍမှာဖြစ်တဲ့တရားများကိုတော့အကြောင်းရဆိုင်ပြီးတော့မရှိရပါဘူးမိမိတဏ္ဍမှာလင်ငင်းဖြစ်နေတဲ့ယုံနာတရားတွေကိုပူနွေးနွေးပစ္စက္ခဉာဏ်နဲ့ဝင်ရှုမှတ်လို့ရှိရင် စောစောပိုင်းကပြောခဲ့တဲ့အတိုင်းယုံနာတရားတွေသဘာဝလက္ခဏာစသည်ပေါ့လေပစ္စခတိလက်တပါတယ်တော့အဲ့ဒီလိုမိမိရဲ့တဏ္ဍာမှာလည်းငင်းဖြစ်နေတဲ့ရှုခွေယုံနာတရားတွေကိုဖြစ်တိုင်းဖြစ်တိုင်းပေါ့လေရှုတိမှုဟာမျက်မှောက်တွေအပြင်တည်တဲ့ဥပဒနာပါပဲအစစ်ပဲအဲ့ဒီပစ္စကညာ ရင့်တန်လာတဲ့အခါမှာမျက်မှောက်တွေ့မျက်မှောက်မတွေ့ရတဲ့အတိတ်ကလူမိသားယုံနံတရားတွေနောက်အကြောင်းညင်ညွန့်ဖြစ်မဲ့အနာဂတ်ယုံနံတရားတွေပြီးတော့အပအပြင်ပမှာဖြစ်တဲ့ဘုရားတဏ္ဍမှာဖြစ်တဲ့ယုံနံတရားတွေအလုံးကိုလည်းပဲဒီလူကြီးပဲလို့မိမိတဏ္ဍမှာဖြစ်တဲ့ယုံနံတရားတွေလိုပဲ နှိုက်ဆပြီးတော့သိမြင်တာအဲ့ဒါအနုမာနဉာဏ်ခေါ်ပါတယ်အဲ့ဒီအနုမာနအားဖြင့်မှန်းဆပြီးတော့လည်းသိရပါတယ်တမအဲ့ဒီပြစ္ဆကအနုမာနဥပဒနာဉာဏ်ဥပဒနာနှမျိုးသာလျင်ဒီနေရာဌာနမှာဥပဒနာကုသအစစ်ဖြစ်တယ်လို့သိတိချာချာမှတ်ဖို့ပါပဲဥပဒဘာစိတ်ကူးကြံစီမှုမျိုးစုံပေါ့လေ အဲ့ဒီစိတ်ကူးဉာဏ်စီမှုမျိုးစုံနေစာကပြောစာကပြောလို့စိတ်ကူးတာတွေဆရာကပြောလို့စိတ်ကူးတာတွေကိုယ့်အကိုစိတ်ကူးရင်တာတွေပေါ့လေအလုံးမပါဘဲနဲ့စိတ်ကူးရင်တာတွေအဲ့ဒါတွေကတော့ဥပဒနာကုသိုလ်အစစ်မဟုတ်ဘူးဆိုတာပေါ့လေအဲ့ဒါကိုလည်းပဲဥပဒနာစစ်မဟုတ်ကြောင်းကိုလည်းပိုင်းခြားပြီးတော့သိရတယ်အဲ့ဒါလို့ညာနဲ့အရိယပုဂ္ဂိုလ်များဟာဥပဒနာစစ်မစစ် ခွဲကြမ်းပြီးတော့ဒီပြီးတော့ဥပဒနာစိတ်ကိုဖြစ်ပွားစေပြီးတော့နိဗ္ဗာန်မျက်မှောက်ပြုကြတယ်နိဗ္ဗာန်မျက်မှောက်ပြုပြီးတော့ဝဆင်းရဲမှာထွံ့မြောက်ကြတယ်လို့ဆိုပါတယ်ပြီးတော့အဲဝိပဿနာကိုအထောက်အကူပြုတဲ့ကျေးဇူးပြုတဲ့အဲကုသိုလ်ဟုတ်မဟုတ်ဆိုတာပေါ့ဝိပဿနာကိုအထောက်အကူပြုတာတော့ ရှေးကဆိုလို့ရှိရင်သီလပဲဒါသီလဟာဥပဒနာထောက်ကူပြီးတာပဲအခြေခံကြကြလှုပ်ပြီးတော့ထောက်ကူပြီးတာသီလမပါရင်ဥပဒနာညာဖြစ်ကုန်ဖြစ်ဘူးဥပဒနာဝေလို့သမာဓိတောင်ဖြစ်ဘူးဒါပဲဒါထောက်ကူပြီးတယ်ပြီးတော့လွတ်အပ်လာပြီဆိုလို့ရှိရင်တုတင်ကဆိုတုတင်ကဆိုတာသီလအပွန်းတင်ပါပဲတုတင်အကျင့်ဒါလည်းပဲတင့်တော်သလိုကျင့်ရတယ်ပြီးတော့သမထအကျင့် ဒါတွေလည်းပဲဥပဒနာထောက်ကူပြီးတဲ့တရားတွေပဲအခြားအခြားတင့်တော်တဲ့နှလုံးသွင်းဆင်ခြင်မှုများကိုဒါဥပဒနာကိုအထောက်ကူပြီးတဲ့ကျေးဇူးပြုတဲ့ကုသိုလ်တွေလို့ဆုံးဖြတ်နိုင်တဲ့ညာဟာလည်းပဲအရိယပုဂ္ဂိုလ်များရဲ့အနိယနာပါပဲ။ဒီစကားအရာဆိုလို့ရှိရင်ဥပဒနာဆရာတွေတတိထားဥပဒနာကြီးတွန်းဟောနေလို့ဖြစ်ပါဘူး။ မှားမှားဆိုပြီးတော့တောဟောနေလို့ဖြစ်ပါဘူးသူအခုဥပဒနာအထောက်ပြုပြီးတဲ့ကိုရင်တီလဒါကြည့်ရပါတယ်လူတွေဆိုလို့ရှိရင်အ ਨੇ ဆုံး၅ပါးတီလဖြစ်နေလို့ရှိရင်တော့အာဇီဝဓမ္မကစီလပါရှင်းပါတီလဆိုပိုကောင်းတာပေါ့ဆယ်ပါးဆိုရင်အတူပြောစရာမရှိတော့ဘူးဥပဒနာထောက်ကူပြုတဲ့တီလအစရှိတဲ့တရားတွေမပါဘဲနဲ့ဥပဒနာကြီးတွန်းဟောနေရင် နားတဲ့ပုဂ္ဂိုလ်တွေကဒါလို့ပြီးရောဆိုပြီးတော့အစွဲကြီးကတ်သွားတာပဲသီလမပြည့်စုံလည်းအရေးမကြီးပါဘူးဆိုတော့သူတို့ပဲတွေ့ရင်လည်းတွေ့တယ်တော့ဒါမှလို့တော်တော်များများကဘာမှာနှံ့နေတဲ့ဥပဒနာတွေသီလအကြောင်းတော့တည်ပြီးတော့မပြောကြဘူးအဲ့ဒါလိုဖြစ်နေပါတယ်တော့ဒါသီလအကြောင်းမပါတော့နားတဲ့ပုဂ္ဂိုလ်ကြီးကျင့်တဲ့ပုဂ္ဂိုလ်ကြီးကအာသီလပါလေဖတ်လို့ဖြစ်တာပဲဆိုအစွဲတွေကဝင်သွားတော့သီလပြည့်စလက်ကထားလိုက်တာပဲ အဲ့ဒါလိုဖြစ်ကြပါတယ်နော်ပြီးတော့အရာရာမှာကုသိုလ်သာဖြစ်စီပဲဆိုတော့တင့်တော်တဲ့နှလုံးသွင်းရလည်းမရှိတော့တုံ့ပြန်မှုကလည်းအမှန်တရားနဲ့ဒီမှာအဲ့ဒါလိုဖြစ်နေပါတယ်အဲ့ဒါတော့ထားပါတော့လေဒီမှာသီလအသိရေးကြီးတယ်အဲ့တော့အရေးကြီးတဲ့အခြေခံအရေးကြီးတဲ့သီလကိုပြစ်ထားပြီးတော့ဥပဒနာအားထုတ်လို့ကတော့ဘယ်တော့မှမရဘူးပါးစပ်မပါဘဲနဲ့ထမင်းစားတယ်လို့ဖြစ်အစာစားတယ်လို့ဖြစ်နေတယ် ဇာနဲ့မကင်းနေတဲ့ပုဂ္ဂိုလ်တွေကပါဇက်ပါမှအစာစားလို့ရပါတယ်တော့မင်းရသွားတွင်မလဲဒီအစာကိုခုဆရာဝန်တွေပိုက်နေတွင်တယ်လို့တွင်မလားဒါတဘာဝမကြောက်ဒါမှမဖြစ်နဲ့မဖြစ်နဲ့လူဖြစ်တဲ့နည်းနဲ့လိုရတာတမတဘာဝကတော့ဇက်ကပဲတွင်ရမှာပဲတမဒီတော့တီလမပါပဲဥပဒနာကြီးတွန်းဟောနေတွန်းလုံနေလို့ရှိရင်ပါဇက်မပါပဲအစာစားသလိုဖြစ်မှာပဲဒါတော့သိကြပါတယ်အဲ့ဒါသိတိထားဖို့ပဲအဲ့တော့ သီလပါဇတ်မပါဘဲနဲ့တမာတိပညာအစာထည့်သွင်းလို့မရဘူးလို့ဒီလိုဆိုလိုပါတယ်ဒီတော့အခုပြောခဲ့တဲ့နိယနာနှစ်ပါးကိုပထမဆုံးသင်ယူလေ့လာရမယ်ဘယ်လိုဒီကုသိုလ်ဥပဒနာကုသိုလ်စိတ်တွေပွားရတယ်ဝဒနာအထောက်ကူပြုတဲ့ကုသိုလ်တွေဘာတွေဆိုတာကိုဒီပထမဆုံးစပြီးတော့လေ့လာရမယ်ဒီမှာ ဆိုတော့လိလမှုတွေအမှန်နဲပါတယ်တော့ကဘာအရရအခုပြနေကြတဲ့အဲတော်တော်များများပေါ့အဲကမ္မထန်ဆရာတွေဆိုတာရှိပါတယ်တော့ဒါသိအရေးကြီးပါတယ်ဘာသာဆိုထက်ခါထက်ခါလည်းကြားရမယ်သဝနာဆိုတာပေါ့ပြီးတော့ဒါကိုလည်းပဲဆွဲဆွဲမြေမြေမှတ်ရမယ်ဒါရဏဆိုတာပေါ့လေမရှင်းရင်ဆရာထံသွားပြီးတော့ဆွေးနွေးရပရိပု္ပ္ပချဆိုတာလုပ်ရမယ်အဲ့ဒါလိုဥက္ကဟသဝနာ ဒါရဏနဲ့ပရိပု္ပ္ပာအဲ့ဒီကိစ္စကြီးပြီးမြောက်အောင်ပြုလုပ်ခြင်းအဖြစ်ပေါ့လေဒါအခုအခုပြောခဲ့တဲ့ဝဒနာကုသိုလ်စစ်ဝဒနာအထောက်ကူပြုတဲ့ကုသိုလ်ပေါ့လေဒီမှာဖြစ်ပွားစီရမယ်လို့ကျန်ကများဒီတိုင်းပဲဆိုပါတယ်ဒါတော့ပြီးတော့ပါပြီဒီမှာအာဝရဏတရားဆက်ပြီးတော့ပြောပါမယ် အခုလိုဖြစ်စေယုံနာတရားတွေကို ရှုမှတ်နေုံနဲ့ဥပဒနာကုသိုလ်ဖြစ်လေသလားမဖြစ်လေသလားစသည်ပေါ့လေယုံမှတွေးတော်ပြီးတော့နေခြင်းဟာအာဝိจิကိစ္စပါပဲတော့အဲ့ဒီဝိจิကိစ္စဟာအလွန်ဆိုးပါတဲ့တရားပါပဲမိမိမှာဖြစ်ပေါ်လာလို့ရှိရဲ့ ဝိจิကိစ္စတို့တော့မှမသိနိုင်ပဲရှိတတ်ပါတယ်နှစ်ဖက်လုံးမှာမျက်မျက်တတာပါလေအဲစုံစမ်းဆင်ခြင်တဲ့အတိညာလို့တော့မှဒီလိုပဲလွဲချော်တော်တတ်ပါတယ်ဟွန်းယုံမမှုကညံရောင်ဆောင်ပြီးတော့လှည့်စားတဲ့သဘောပါပဲဟွန်းဆင်ញင်ပုံရှိဝိจิကိစ္စဆိုတာပါလေဆင်ញင်တယ်လို့ပါလို့လို့လည်းပါလေ ငါတို့ကသူများပြောတဲ့ယုံနာဖို့အကြောင်းနဲ့အကျိုးဆက်ဆက်ပြီးမှတေချာမှယုံကြည်တာဆိုတာပေါ့လေအဲ့ဒီလိုပုဂ္ဂိုလ်မျိုးတွေပေါ့လေနော်ဟွန်းကိုညာလေးနဲ့ထောက်ကြည့်တဲ့အခါကျတော့မမှီဘူးဆိုလို့ရှိရင် ဟုတ်လေသလားမဟုတ်လေဘူးလားဆိုတာပါလေမဝေခွဲနိုင်တဲ့သဘောတွေပေါ့လေမရေရတဲ့သဘောတွေဖြစ်သွားတော့ပဲအဲဒီအတီးပြုတ်မဆုံးဖြတ်နိုင်တဲ့မရေရတဲ့သဘောကိုပဲသူတို့ကညံလို့ထင်နေကြတာ ဝိသိကိစ္စညံရောင်ဆောင်ပြီးတော့လှည့်စားလိုက်တာပဲဓမ္မဒါကြောင့်ပညာရှိတတိမူအသိအရေးကြီးပါတယ်တတိမူရာအတွက်ကျန်ကံများမှာပြထားတယ်ဥပိယပက်ကသန္တိရဏမုခိနဥจิကိစ္စဝံကျေတိဟိုဘက်ဒီဘက်ပေါ့နှစ်မြနှစ်ဖက်မျှပြီးတော့ပေါ့လीစုံစမ်းတရားစူးစမ်းတရားပေါ့လीစင်ရင်တရားပြုပြီးတော့ဥจิကိစ္စက ညံရောင်ဆောင်ပြီးတော့လှည့်စားသွားတယ်တဲ့ကိုယ့်အကူလှည့်စားလို့လှည့်စားမှမသိဘူးအလုံးကြောက်စရာကောင်းတယ်သူကတော့တိတ်ပြီးတော့ယုံဝတန်တရားရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ကုစားလို့မရနိုင်တော့အောင်ဖြစ်သွားပါတယ်တော့အမှန်ကြောက်စရာကောင်းတယ်ဗုဒ္ဓကတော့မှဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ညင်းညူတော်မူပါတယ်အမျိုးမျိုးဒုလောဒုလောနဲ့မွေခွဲနိုင်တဲ့ဥသိကိစ္စအာကြည်သူ ဝေဖန်စဉ်းစားနေတဲ့ပုဂ္ဂိုလ်ကိုငါဖျားလည်းပဲဘာမှမတတ်နိုင်ဘူးတဲ့မကဲနိုင်ဘူးတဲ့လမ်းမှရောက်အောင်ချမပေးနိုင်ဘူးတဲ့ကုစားမပေးနိုင်ဘူးလို့တော့ဒီလိုတော့အဲညင်းညူတော်မူပါတယ်တော့အဲ့လောက်ကြောက်စရာကောင်းပါတယ်တော့တလိုင်းနဲ့ကြော်တော့ဒီဒါပဲတော့ကြအောင်နောက်နေ့မှပဲဆက်လက်ပြီးတော့ရှင်းပြစီတယ်